သာရဏတော်2542ခုဘောဓာတက္ကရိ1359ခုနှစ်ဥတုဝတ္တာနာမူလရာသီတော်တလင်းလဇံ9ရက်နေ့နေ့လယ်ပိုင်းသကုတ်တိုင်းကျွမြို့ပင်စင်သာမဟာစီသာသနာရိတ်တာမဟာတတိကန္ဓမ္မပိမန္တော်မြတ်အတွင်၌23ကြိမ်မြောက်ရှင်ကျင်ပါအတော်ရပောင်းကိုဒေဝါတွင်3လစက္ကနာဝယ် ယူမျိုးကျော်လာစုကြီးပါဥစိန်ကရုံဒေါ်စောရင်တို့ကိုယူဆ၍အမာကြီးတို့ဤပြောနှင့်မောင်အာထုတေယောဂီဥဟိမောင်တို့မြတ်ခင်မိသားစုတို့ကငါတော်ကြတို့ဖြင့်ဗျာမှုရှိသံဃာတော်တရားနဲ့ပြောကျွေးယောဂီသူတော်ရှင်တို့အာနိသွမ်းတို့ဖြင့်သက္ကလူတိုင်း၍ကတိန်အယံသင်္ကန်းတွေ့ဆုံအတွက်တထောင်ရ။ သံဃိက900ကျဓမ္မပူဇာ900ကျမိယဝိယဝိတ္တမတ္တနိဒိကွေ350ကျဒေါ်လာရှင်မိသားစုပထိန်လူတော်တရားကျကိုလာမြင့်မရှင်မိသားစုပထိန်လူတော်တရားကျကိုကျော်တင်မခင်လာမိသားစုပထိန်လူတော်တရားကျကိုလာဝင်းမကြည်ပြုမိသားစုပထိန်လူတော်တရားကျမောင်တိုးနိုင်မညွန့်ညွန့်စမိသားစုပထိန်လူတော်တရားကျ စုစုပေါင်း9850ကျသောနုကမိကရွှေအုံမြုံနာမိကုသိုလ်မင်္ဂလာအပေါင်းမှာလူရှင်တို့၏ကုသိုလ်မင်္ဂလာဝယ်ဟောကြားအပ်သည့်အာနာထပိဏိကတိတိဝတ္ထုသုတ်တံဓမ္မဒေသနာတဲ့ဒီနိမနာတော်ကိုသုတ်တံနာပိဋကကုဋ္ဌကနိကေဓမ္မဝရပါဠိအဋ္ဌကထာတွင်ဘုရားရှင်ကိုရောမြတ်မှတ်တမ်းတင်ပြီးတော့ဟောခဲ့ပါတယ်။ ုန်းကြီးတို့ဝိယသူတော်စင်မြတ်မတ်တာနိုင်အောင်မြန်မာနာမည်ပြရမယ်ဆိုလျင် အလူရဲ့တော်လည်းမမွဲပါတရားဒေသနာအလူရဲ့တော်လည်းမမွဲပါတဲ့ဘာတရားပါလဲဘုရားရှင်လက်ထက်ကစပြီးတော့အခုအချိန်တိုင်အောင်ချို့ချို့သောပုဂ္ဂိုလ်များရဲ့ဤဝါဒက ဣဇလာနာခယံဒိဋ္ဌဝဝံမိကာနိသသင်္ကယံမရုနိသသမာရံပါဏိတောကရမဝတိလို့အိယတက်ကံအိယလက်ကံနေထိုင်ပြောပါလူအများတို့ဟာမိမိတို့ကာယအာညာနာအပြင်ရှားကြံတာတဲ့ဈေးဘဝတ္ထုအစုစုကိုတဲ့တရားကိုပုံပြုချကိုစံထားစုစည်းပြီးတော့သိထားရမယ် အကယ်၍အဲ့ဒီလိုမှစုစည်းသိသိချင်းမပြည့်ဘူးဆိုပါလေဣန္ဒနာနာခယံဒိဋ္ဌဝါဒါကတော့ဘုန်းကြီးတို့ဗုဒ္ဓဘာသာမဟုတ်ဘူးဇမနဘာသာကလာတာဇမနဘာသာဝင်တွေဟာမွေးကိစ္စကသာပြီးတော့သူတို့မှာမျက်စင်းသွေးကြောက်ဆိုတာရှိကြောက်အနဲ့ရောင်ကြောက်ကလေးကိုတွေးသွင်းပြီးတော့မျက်လုံးလေးကိုကွင်းညတယ် ခုချိန်တန်အောင်လည်းပဲအချို့ချို့ပြမနာဆိုတဲ့ပုံနာလူမျိုးကလားလူမျိုးတွေရှိပါတယ်မြန်မာတွေလည်းအတူယူပြီးတော့အဲ့ဒါတွေလုတ်ကုန်ကြပါပြီလမတင်လောကကတော့ရှင်ရှင်တိုင်းတာမရှိတော့ဘူးဘာသာသာသနာကိုယ်ဝေယလူမျိုးအမှုပညာရည်ကြီးမှုဆိုတာတွေနောက်ွယ်ထားကြပါတယ်ဒါအဲဒီမှာသူတို့ကြောက်ကလေးမျက်စိသွေးကြောက်လို့ခေါ်ပါတယ် အဲ့ဒီကြောက်ကလေးကိုတွေးတွေးပြီးတော့အဲ့ဒါမျက်ကွင်းညူကလေးနဲ့လှတဲ့တင်ပြီးတော့လိမ့်ရအဲ့ဒီကြောက်ကလေးဟာတွေးပါများတော့ဘုံဘုံသွားတယ်လို့ပေးကဆွန့်ကျက်လူတန်းလိုက်မှဆိုရင်ကုန်တယ်လို့အဲ့လိုရှိတုန်းကစအခုချိန်တန်အောင်ချွတ်ချွတ်ပုဂ္ဂိုလ်များအယူဝါဒရှိကြဘုရားလက်ထက်ကတောတိယပုံနာတဲ့အဲ့ဒီတောတိယပုံနာဆိုရင်ဘုရားကြောင့်တော့နိဗ္ဗာန်နေပြီမဲ့လို့တခါမှလူချင်းတန်းချင်းမပြုတ်ခဲ့ဘူး ဘာဖြစ်လို့တော့ဆိုရင်လူရင်ကုံမှဆိုလို့တဲ့မွဲသွားမှဆိုလို့ရှင်းရဲသွားမှဆိုလို့ဒါပေမဲ့လို့ဗုဒ္ဓမြတ်စွာကတော့အလူရဲတော်လဲမမွဲပါတဲ့အဲ့တော့ဘုန်းကြီးတို့တရားတော်မှဘုရောတင်းများလောကီပုံဥပမာလေးနဲ့ကြည့်မယ်ဆိုရင်ကိုယ်ရည်တွင်တဲ့ရေရည်နေခြင်းနေခြင်းခန့်ယူပြီးတော့တောက်ကြတဲ့ ထိုးကြတယ်သုံးထွဲကြတယ်တစ်ပင်ပန်းမှစသည်ရေဒီမလောင်းရဘူးကုံနလားပြီအောင်ပြသောရေကိုသုံးထွဲပြီးတော့အသည့်အသည့်ဖြစ်သောရေတွေကလိုက်မလာဘူးလားဒါပဲဒါကြောင့်လူတဲ့တန်းတယ်လို့ဆိုတာအချို့ကကုံတယ်လို့ထင်နေကြဇာငိနာပရိငောကေနာဗျာတနေနာတယောခယာဒေတံပထမခယောဝ အတတောဗုဒ္ဓဝဏ္ဏိတောဇာငိနာဘေကံဆွန်ကျဲလူတန်ခြင်းဖြင့်၎င်းပရိဘောဂိနသာတော့သုံးတောင်းခြင်းဖြင့်၎င်းဗျာဒနေနာယေမိမေတောတဘောမေကနာတုသမိတုညာနမြုံငါးပါးတို့ပြည့်စည်ဖြစ်စည်ခြင်းကြောင့်၎င်းတယောသုံးပါးကုန်သောခရာကုန်ခန်းခြင်းတို့သည်တန်တိရှိကြလေကုန်၏ လောကအမြင်နဲ့ပြောမယ်ဆိုရင်တော့ကုံချင်း၃မျိုးရှိတဲ့ကုံချင်းဘယ်နှမျိုးတစ်ပေကံစွန်ကျဲလူတောင်းဝင်ငှလိုက်လို့ကုံနယ်လို့ပြောကြတယ်နေမိမိတို့နေတိုင်းစားပြီးတကားလားစားကြတော့ကြသုံးညာဆွဲကြချင်းချင်းလည်းကုံနယ်လို့ပြောကြတယ်သုံးညာမျိုးငါးသံဖြည့်ချင်းကြောင့်လည်းပဲကုံနယ်လို့ပြောကြတယ် ဒါပေမဲ့လို့မြတ်စွာဘုရားကတော့တေတံပဒမမေယောဝပတာထောဗုဒ္ဓဝဏိတောဒေသံတို့သုံးမျိုးသောလူုံစားကုန်ပျက်စီးကုန်ဆိုတဲ့သုံးမျိုးတို့တွင်ပရမခယောဝရှိဥစွာသောပေကံစွန်ကျဲလူတဝိင္ကြီးညောင်းကုန်ခြင်းကို ပတ္ထောဗုဒ္ဓဝဏိတောပတ္ထောသူတော်ကောင်းတို့သည်ချီးမွမ်းတော်မူအပ်ပါပေ၏ဗုဒ္ဓဝဏိတောသုံးလောကထောတာသဗ္ဗညုဝေယကလည်းကောင်းစွာမသွေအကောင်းဆုံးကုန်ရင်ဟူ၍ချီးမွမ်းတော်မူအပ်ပါပေတတိအကုန်မနမျိုး အေးအကုန်သုံးမျိုးလို့လောကဆိုယူအရာပြောတယ်အဲဒီမှာပါတယ်တော့လူကုန်ရဲ့စားကုန်ရဲ့တဲ့သုံးကုန်ရဲ့ပျက်စီးကုန်ရဲ့လူကုန်ရဲ့သုံးကုန်ရဲ့ပျက်စီးကုန်ရဲ့အဲဒီသုံးမျိုးလို့ရင်ဒေသမတ္တမခယောဝနမတေလူလို့ကုန်ရင်ဒီတဲ့ဘုရားစကြည့်တော်သူတော်ကောင်းတို့ချီးမွမ်းတော်မူတယ်တို့လိုက် လူကုန်သုံးကုန်ပျက်စီးကုန် သုံးမျိုးတို့တွင်ဘယ်အကုန်ဟာအမြတ်ဆုံးကောင်းဆုံးလဲလူလို့ကုံရင်ဟာတဲ့ကုံတယ်လို့ဆိုပေမဲ့လို့အကောင်းကောင်းတဲ့ကုံရင်လို့ခေါ်ပါတယ်မြတ်သောကုံရင်လို့ခေါ်ပါတယ်ဟုတ်လားထိုသုံးမျိုးမှာလူကုံသာမြတ်စွာဘုရားကြီးမွန်သည် အပေါ်ကအကုန်၃မျိုးတာလို့ဆိုဒီမှာတာလို့ကာယံလေးနဲ့ချမယ်နော်ထို၃မျိုးမှာလူကုန်တာမြတ်စွာဘုရားရှင်ဝန်တာထို၃မျိုးမှာလူကုန်တာမြတ်စွာဘုရားရှင်ဝန်တာသိကြည့်ရသော ကုန်ဘာနာမျိုးလူကုန်ရသုံးကုန်ရရရှိကုန်ရအဲ့ဒီသုံးမျိုးမှာဘယ်ဟာအမြတ်ဆုံးအကောင်းဆုံးနဲ့လဲဧကလောကမှာကိုပစ္စည်းကိုပုံနာတာကနေလူလိုက်တော့တနည်းနည်းနဲ့ကုံသွားတော့ဒါရော့သွားတာအဲ့ဒါကိုကုံတယ်လို့သုံးရအမှန်ကုသိုလ်မျက်လုံးနဲ့ကြည့်မယ်ဆိုရင်လူလိုက်တာကုံနာလားရတာလား ဟုတ်တယ်ဗျရဘယ်လိုရတာလဲလို့ဆိုရင် လောကတို့ကုန်ပစ္စည်းတွေရောင်းညဝယ်ကြတယ်အဲ့လိုရောင်းဝယ်တဲ့အခါကျတော့အရင်နေတော့ဟောအမြတ်နေတယ်အရင်များတော့ကြိုက်တာပဲလူရာကုသိုလ်ကိုအရင်တည်လိုက်တာပဲလူရာဟာကုသိုလ် အေးကုသိုလ်ကိုအရင်တင်လိုက်တာပဲကိုယ်အရင်အနည်းပြုလိုက်တာပဲများများလူရဲ့များများရနည်းနည်းလူရဲ့နည်းနည်းပဲရမှာဟုတ်ဒီဒါပေမဲ့လောကတန်လောကရဲ့ကုံသွယ်ရေးစနစ်နဲ့နိုင်ကြတကယ်တော့ညောင်ရှိကလေးစိုက်ပြီမဲ့ကြီးမားသောညောင်မင်းကြီးသီလတလို့လူတဲ့ကန်းတဲ့အာကမအပ္ပကဒါနမဟာပလံအနေနဲ့လူဝိမဲလို့ လောကမှာဥပမာနဲ့အပြည့်ကြည့်ရင်ဘုန်းကြီးတို့တဲ့လေယာမြေတဲ့ဟောအဲ့ဒီလေယာမြေဟာမြေတိုင်းတိုင်းတူပေမဲ့လို့အရှိရှိမြေအရှိမရှိတဲ့မြေနှမျိုးမကွာဘူးလားအရှိရှိတဲ့မြေကြတော့တိုင်းတိုင်းချင်းမြောင်းမဲ့မဲ့လို့စိုက်ပြိုးရင်အထွက်တို့တဲ့ ဒီဩဇာရှိတဲ့မြေတိုင်းဒါကျင်းမြောင်းနေမယ်လို့ဆောက်ကျိုးလိုက်ရင်အစီရောသမจิตံမြင်မျိုးကြတော့တဲ့ဟောဘလောက်ပင်စိုက်ကျိုးတော့လဲတိုင်းဒါကျေတော့လဲအထွက်မတို့ဘူးအဲ့တော့လောကနေအပြင်နဲ့မိစုဓမ္မေဩဇာပရိဓမ္မေဩဇာတဲ့ဓာပြဓမ္မေဩဇာ ရိုးစိအားလျောမြင့်စွာမြေဩဇာတွေကျဲပဲပြီးတော့စိုက်ပြိုးကြတယ်အထွက်တိုးခြင်းလို့ပါပဲဘာလို့ခြင်းလို့အေးယနေ့ဘုန်းကြီးတော်ဥစိန်ကရုံးတော်ဆောင်ရင်ရည်သူတဲ့အမှန်ကြီးယောဂီရောက်တော်အေးပြောနှင့်အာထုတေယောဂီဥအေးမောင်တော်မြခင်မိသားစုတို့အပေါင်းမှာလူရှင်တို့စိုက်ပြိုးလိုက်ရတဲ့ဒါနမျိုးကတော့ သီလသိက္ခာဓမ္မေဩဇာသမာဓိသိက္ခာဓမ္မေဩဇာပညာသိက္ခာဓမ္မေဩဇာသီလသမာဓိပညာဆိုတဲ့သိက္ခာသုံးပါးမြေဩဇာမြရှိတဲ့နေရာကိုစိုက်ကြလိုက်ရလို့ကုသိုလ်အထွက်တိုးနိုင်ပါတယ်။ဘာအထွက်တိုးနိုင်လို့အေးလူသူကလည်းပဲတရားမှပွားများအားထုတ် အလူသာပုဂ္ဂိုလ်များဒီရမယဟသံဃာတော်30ဝန်းကျင်လောက်ဖြစ်အမျိုးသား7ဦးဒီလားချင်းတစ်ဆယ်နဲ့အဲ့ဒါ9ဦးလောက်ပါတယ်အရတုက7ဦးနဲ့တို့ဒီလားချင်းဆရာကြီး2ပါးကျောင်းဒီလားချင်း2ပါးနဲ့ဆိုရင်အလုံး19ဦးလောက်ရှိတယ်အမျိုးသမီးက90ကျော်လောက်ရှိတယ်အလုံးပေါင်းလိုက်ရင်လောက်အားပေးနေဆိုရင်100ကျော်ဟုတ်လား အဲ့ဒီတရားပြောဆိုတာပုဂ္ဂိုလ်ရဲ့တဏှာကြည့်လိုက်တာသက်ရှိဖြစ်ကြနေရပြီဘုရားတော်တန်ဃာတော်များမှယဟန်တော်တွင်229တွဲသောသီလသိက္ခာမြေဩဇာတွေရှင်သာမေတို့တွင်တရား9ပါးသောသီလသိက္ခာမြေဩဇာတွေအမျိုးသားသီလရှင်မျိုးသမီးယောဂီတိုင်းတို့၌သရဏဂုံ3ပါး10ပါးသီလဒီဟုသောသီလသိက္ခာမြေဩဇာတွေ မရှိဘူးလားအဘူရလင်းတောင်းတခင်ဆက်တဲ့ပြုတ်ရုပ်တည်းဖုချက်ချင်းဆိုပြီးတော့မှဒီတိလကိုထိန်းတာမဟုတ်ဘူးအဘူဒီထဲမှာဥပုံညာတို့နာနဝတို့ဆင်းသက်တော်60ကျော်တွေနိထမိတ်ကဝါတော်လျော့ဝိမောဟကတရားကိုပါသောသီလယဟမောဟတွင်129သောသီလတွေအသက်နဲ့သုံးလိုက်ရင် သက်40တနည်းနှစ်ပေါင်း40ဒါဘုန်းကြီးတို့ဆိုရင်56 56မှာ20နှုတ်လိုက်ရင်46နဲ့ဒီလိုဒီပြည့်အဲကိုယ့်ရဲ့မေတ္တာသိက္ခာဝါရောအယသံဃာတော်ရိယနဲ့29တွဲတော့သိက္ခာဘုပြေနဲ့23 34 50တို့ပြီးတော့စောင့်ကြောက်တော်မူလာကြတာမဟုတ်လားကိုရင်ရည်တဲ့တွင်သူတို့ရဲ့မေတ္တာသိက္ခာဝါရောလျောက် တရား9ပါးသောသီလဘယ်နှပါးသီလအေးအဲ့ဒီသီလတွေတဲ့သူတို့ရက်ဆက်ရက်ဆက်လဆက်လဆက်နှစ်ဆက်နှစ်ဆက်စောင့်ကြတာလောကီလူတတိုင်းနေအပြင်ပြောရင်လူ့ကြောင့်နေရာဝါတွင်ကာလမသာရှိပသီလဥစားပေးကြဝါကျွတ်တဲ့အခါရှိပသီလမပြောနဲ့ငါးပါးသီလတော့အနိုင်နိုင်ရဲ့ရရွာမြို့နယ်တွေကလူတွေပြောတာ အဲ့တော့ကြည်တဲ့တို့ယနေ့မာယီတော်ဤပြောနဲ့မောင်ဦးေမောင်တော်များခင်မိသားစုနဲ့ပေါင်းပါလူရှင်တို့လူရတဲ့ကုသိုလ်ကရက်တဲ့လတဲ့နှစ်တဲ့မပြတ်မကျွအောင်တိလမျိုးတွေကိုစောင့်သုံးရတဲ့ယဟန်တော်ကြီးပါတယ်ရှင်သာမဏေကိုရင်နေပါတယ်ဟောယောဂီတွေဆိုရင်လည်းသက္ကမွေသာကစာအခုဒေနိတရတရဝဏိပါစစ်ပါမိလာဒီရက်တဲ့လတဲ့စောင့်ရတဲ့ပုဂ္ဂိုလ်တွေ မှန်ရလားဗျာအဲမျိုးသမီးတွေနဲ့အပြင်ကြည့်ရင်လည်းပဲကိုအထုတ်တဲ့ရက်လအတွင်းမှာရှစ်ပါးဒီလားရက်ဆက်လားဆက်ထုတ်ပြီးတော့စောင့်ညနေတာတောက်နေကြတာမဟုတ်ဘူးလားအလောင်းဝတ်သားတရားကောင်းတယ်ကြည်သာဒီရကြောင့်ဒီလားသိက္ခာတမြင်ဩဇာရီတိတိရှိကြတဲ့သမာဓိနဲ့အပြင်ကြည့်လိုက်တော့တွားရခိုင်နေရဘယ်လိုပါလဲ သွားရင်သွားသလောက်လာရင်ချိန်မဲ့အတွင်းအထုပ်ရှုပွားနေကြတယ်။ရရင်လည်းရသလောက်လာရင်ချိန်မဲ့အတွင်းရှုပွားအထုပ်နေကြတယ်။ထိုင်ရင်လည်းထိုင်သလောက်အတွင်းရှုပွားအထုပ်နေကြတယ်။အိတ်မပြောမီအိတ်ရတယ်လည်းလည်းရောက်နေတဲ့ကာမလည်းပဲအိတ်မပြောမခြင်းရှုပွားအထုပ်နေကြတယ်။ဒါရင်မလားအဲ့ဒီအသွားနဲ့အထိုင်ထိုင်နဲ့အရာရတဲ့အိတ် ဒီတိုက်တန်းတာညမှာလည်းပဲသမင်းတုံးကောင်းပြီသမင်းရှိတဲ့လူဝတ်ကြောင့်များပေါ့နော်ဟောရေချုံမျက်နှာသိအဝေါ်စားလေဤခြင်းငယ်ဆုံးဘယ်ဟာကောင်ရောက်ပြပြပြင်းခမင်းအလေးကလုံးဘုံပေသုံးဆောင်သဗ္ဗပိကစပြီးတော့ခမင်းတလုံးတလုံးအ ਨੇ ဆုံးဆက်မှတ်တဲ့မနေမရလားအေးအဲ့ဒါအဲသွားဟာဒီပါဠိပါမယ်ကျွန်တော်အများကြီးပေါ့ဗျာ ကိုမှသမင်းလို့ပြင်တဲ့အချိန်မှာပဲနိကဖို့ရဇွန်ကင်တော့ကင်နေဟင်ဝတိလန်းတော်နိဝေအားလျောသွားတဲ့တစ်ချက်လမ်းလို့ရောက်ချင်ရောက်မရောက်လက်ချက်လမ်းမယ်ဟုတ်လားဘင်းပေါ်တော့ယူလာတော့အဲ့ဒီမှာလည်းအနည်းအဝေးတဲ့တစ်ချက်လောက်ပါရင်လည်းပါနိုင်တယ်အနည်းတော့တစ်ချက်နည်းနဲ့တွေ့ရင်ငါးမှရောက်နေပြီအမင်းမကများတဲ့ဆန်းလိုက်တော့၆လဇွန်ပြန်ထားတော့ အာသေခုနမလက်ပြန်ယူတော့အဲဒီသမီးလေးနဲ့တော့နေတယ်နေတယ်နေတယ်အနည်းဆုံး၃ချိန်လောက်တော့နေရဲက7မှတ်ရှိသွားပြီဒါပါဇာတိမရောက်သေးဘူးတော့ဆုတ်တော့ဆုတ်တယ်အပေါ်ပါဇာတိမလာတော့မတယ်ယူတယ်သူလည်းပဲနှစ်ချမ်းလောက်တော့အဲဒီမှာ7မှတ်လောက်ရှိသွားပြီပါဇာဖွင့်တော့သုံးလုံးခွန့်တော့ ဇာဖိတောလက်ပြန်ချတော့ဝါတော့ဝါတွေဝါတွေဝါတွေအနည်းဆုံးသုံးလေးမှဝါရယူတော့လက်ချောင်းမှမြူတယ်ခြေကနဲ့တာမဟုတ်ဘူးအဲ့လိုရှင်းမှနေတော့သာသမာဓိတန်ကောင်းစွာ အာရှိတုတိစိတ်ကလေးတည်နေတာမိမိရဲ့ကိုယ်ရင်းဣဇ္ဇတ အဲ့အမှစိတ်ကလေးကတည်ပြီးတော့နေတဲ့အခါကျတော့ကြည်တယ်ထမင်းတစ်လုံးအတွင်းမှာပဲ15မလောက်ရတယ်။အော်ထမင်း10လုံးတော့တော့မှပေါက်150အလုတ်ပေါင်း20ဆိုင်းမှပေါက်300ကြည်တယ်ဓမ္မတဏအတွင်းမှာတမာတိပေါင်း300တမာတိဆိုတာဒီခန္ဓာကပြည့်စုံမြတ်မလွတ်အောင်ကတ်တည်နေတာဟာတမာတိပဲ။တန်ကောင်းစွာအာချေတုဒိဋ္ဌိကလေးထားတာ အဲ့ဒါကိုဧကကတာလို့လည်းပဲခေါ်ပါတယ်ဧကကခန္ဓာကိုယ်ဆိုတဲ့အတွင်းတကူတဲ့အာယုံမှာဒါကရှိတာဧကကတာတဲ့ဧကဧကတာတကူဒီသောအာယုံမှာစုစိုက်တည်နေတာကိုအဲ့ဒါသမာဓိလို့ခေါ်ပါတယ်ဘာခေါ်တယ်ဒါနဲ့ဒီအလုံး20ပဲကြံ့များရင်လည်းများထားလိုက်အမှပေါင်း300ဒါရေရှိတာလက်ထုတ်တာအရင်ဝေးတောက်တာ ထူပဲစားတာအဲ့ဒါကြီးအမှတ်မပါသေးဘူးအဲ့ဒီအမှတ်တွေပါထက်လိုက်ရင်တော့ဓမေတနာကို အမှတ်ပေါင်း400ဝန်းကျင်လောက်မရှိဘူးလားကတိတတိတာဓမေနနာကတော့အမှတ်ပေါင်း400တထောင်နီးပါးရနေပြီမဟုတ်လားအဲ့တော့တဲ့ဘုန်းကြီးတို့သင်္ဃာရယမိုက်များမှာပြခဲ့တဲ့အမှတ်နှုံးထားအရာကြည့်မယ်ဆိုရင်တဲ့ဟောစက္ကန့်ကလေး6ချက်6ချက် 6တဲ့နိုင်တန်လေးမှန်ပြီးတော့အာယုယူလိုက်6ဆိုတာကဖောင်းနာလေးဖြစ်လာတာချက်ဆိုတာကဖောင်းနာလေးပြတ်သွားတာ နောက်6ဆိုတာကပိဏလေးဖြစ်လာတာချက်ဆိုတာကပိဏလေးပြတ်သွားတာအဲ့ဒီလိုအဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းမှမှတ်မဲ့တွင်20ကဓမ္မနှုတ်နဲ့20က ဘယ်စိတ်ရတဲ့သိရုပ်မဲ့ဖြစ်ဖြစ်တဲ့ဖြစ်မှုပြမှုပုံမှုပြမှုကတော့ပါတာလို့ထောင်းနာမှလည်းဖြစ်ပြပါတယ်ပိန်နာမှလည်းဒီကြွလာစားဒီမှလည်းဖြစ်ပြပါတာကြီးပဲမဟုတ်လားဒီအဲ့အဖြစ်နဲ့အပြည့်သဇောမောတမလို့အဲ့လိုဒီအပြင်တွေ့ရင်ငိုပဲတဲ့ကတမနဲ့မတ်သိပောင်း30တမနဲ့မတ်သိပောင်းဘယ်လောက်30 စက်ကတမန်လုံးနဲ့စက်က60တမနစ်တဲ့အဲ့ဒီတမနစ်မှာမတ်စ်ပေါင်း30တမနစ်မတ်စ်ဘလားတို့ကျေးဇူးရှင်မကြီးဆရာတော်ဘုရားရှင်ညွှန်ပြတော်မူတဲ့ဤအရာအဲ့ဒီတိုင်းမှာအိတ်တော်မြတ်ကြီးနဲ့ကလလွတ်မလားလွတ်ရောတဲ့ဟောရှုမှတ်နေကြတာနောက်ဆုံးဥစ္စာပတ္တဝါကာမေလမတနာကာရီဟောတိဥစ္စာကာမချင်းကြီးစွန့်ခြင်းအမှုနောက်ပြေးသွားတာအလေးသွားတာ ပတဝကမ္မခြင်းနဲ့စွန့်ခြင်းအမှုအပေါ်သွားတာအပေါ်ထိုင်တာခြင်းနဲ့စွန့်အဲဒီကသမချက်ရှုမိုက်ရတယ်ဓမ္မပရိပ္ပံနေကြအာဇိမောကသောနမတေဝဝေကုလည်းဒီကိုရင်ကားလို့ပြောနေကြပြီမဲ့လို့ဘုရားဟောတဲ့မဟာပရိပ္ပံကလွဲပြီးတော့ဘယ်မှာပြောလို့မရပါဘူးအဲဒီမဟာပရိပ္ပံနေရာသံဃာပပမှာဝေဒာသနာ တရတိတာသမေတိတာရှစ်တိုးတာနောက်ဆုတ်တာဟုတ်လားဒီမိရိယသံဃာတော်တွင်သင်္လာကိုင်တာတိလာရှင်တဲ့တွင်ကိုယုံတို့ဂိုက်ကြီးတို့ကောင်းနေတော့အဝတ်လုံးကြီးဓမေကိုင်တာအမျိုးသားသမီးလိုဝတ်ကြောင့်လေဆိုရင်လုံးကြီးပသောအင်းယဝတ်ထာကိုင်တာဟုတ်ပါလားသင်္ဟာတိပဏ္ဏစီဝရဓာရဏေတံတနာကာရီဟောတိတဲ့ကောင်သင်္ဟာကြီးတို့ အာယကတိတို့တက်မှန်တို့ဒါကတော့ရဟန်းတော်တွေကိုဥတည်ပြောတယ်အဲဒီလားရှင်းသွင်းနေတာရှင်အဝမျိုးသားဆိုရင်မျိုးသမီးဆိုရင်ဒီအဲ့ဒီလိုတတ်ဆိုင်ရာဝတ်တွေဝတ်တိုင်းဝတ်တိုင်းလည်းမှတ်ရမယ်အတိတေပိတေခိုင်တေတိုင်းနေတံသနာကာရီဟောတိစားတဲ့အခါတောက်တဲ့အခါဟုတ်လားရက်တဲ့အခါမပြောသေးသေးကြိုက်စားတဲ့အခါအဲ့ဒါတွေလည်းမှတ်ရမယ်ဒါတတိပ္ပံ မဟာတိကသမယမေမောဂုတ္တနုကတေဝဝေကုလေဒီမမယမရှိဘူးဘေကအေးအဲ့ဒါလေးကမဟာတိမောဂုတ္တနုကတေဝဝေကုလေဒီကိုယ်ငါဆိုတာကဒစိတ်ကလိုက်တာဘာကတာညွန်ပြတော်မူတဲ့ဆရာတော်ကြီးတွေရဲ့နာမည်ကောင်းတင်တပ်ပြတာပဲရှိတယ်တကယ်ပြည့်စည်ကတော့တတိပ္ပာပြည့်စည်ကအဲ့တော့ဘုန်းကြီးတို့တရားတော်မှာများ အာဒီကကြမယ်ဘာမအောင်မလဲအေးစင်ကြပဏန်လေးဝယ်ခဲ့ပါချက်ရှင်ဖယ်ဒီလေးဝယ်ခဲ့ပါတစိတ်ကလေးကောင်းတယ်မပြောဘူးလားဒါပေမဲ့ဝင်လာတဲ့အခါကျတော့တစိတ်သုံးနာလားခိပနာသုံးနာတတိပဌာနာခိပနာနဲ့တူပါတယ်တတိပဌာနာအာဒီမောသလုံးသက်အဝိကုလေဒီဆိုတာကတစိတ်ကထာနဲ့တူပါတယ် တသိနဲ့မှားလိုက်ပြီနဲ့သုံးတော့ပစ္စည်းကိုပဲသုံးရတယ်။ဒါပစ္စည်းလွန်ပြပြီးမှဘယ်သူမှတသိကြီးနဲ့ဖုကမထားဘူး။ဟုတ်ပါလား။ဒီဒါပဲဗျာ။ဒါကြောင့်အဲ့ဒီငါကျမကိုကျွမ်းလန်းတဲ့အာဝေကုတို့ဟာဟောဒီတတိပဋ္ဌာန်ကိုသာသိခံပြီးတော့ကိုမြင်ရရှုတော့ငါပြကြတာပဲရှိပါဘယ်နည်းဘလောက်ကောင်းလဲဆိုတော့တတိပဋ္ဌာန်ပေးတာနဲ့ကပ် ပฏิပဒနဲ့ကပ်ရင်အဲ့ဒီလေးကောင်းတာပဲပฏิပဒနဲ့မကပ်ရင်အဲ့ဒီလေးမကောင်းဘူးခင်ဟုတ်ပါလားဒါပဲဗျာအဲ့တော့ဒီမှာတတိကံပြဒါရကခုနကသွားရထိုင်အိတ်ဒါကဣရိယာပဒပပအချင်းချုပ်နေအပြင်သိတာပြအဲ့ဒီနဲ့လည်းဆိုင်ပြီးတော့တံပစင်ညပပါ အရိသမဏိယမဘာဘိကံနဲ့ပိကံနဲ့ရှေတွနောက်တော့တဲ့အခါသမ္ပဒနာကာရီသိအောင်ပြုရမယ်မှတ်ရမယ်ဟုတ်လားဒီတော့မှလည်းလေးတွေတာတွေတွေဝိရင်ဆန်းရင်သိအောင်လုပ်ရမယ်မှတ်ရမယ်ဟုတ်လားဗျာနောက်တော့ဘာအလောကိတေလောကိတေတဲ့တဲ့ကြည့်တဲ့အခါစောင့်ကြည့်တဲ့အခါဘာလုပ်ရမယ်သိအောင်လုပ်ရမယ်မှတ်ရမယ် သင်္ဃတိပတ္တจุราဓာရဏိသဘေသင်္ဃဖွဲ့သကံတလုံးကင်လန်းယူကင်သုံးတဲ့အခါမှာလဲမတ်ရမယ်သိအောင်လုပ်ရမယ်ဟုတ်လားဒီအဲ့ဟာတိတိပိတိကိုင်တိကိုင်တိသကနာကာယောဒီစားတဲ့အခါတောက်တဲ့အခါဝါတဲ့အခါမြူတဲ့အခါသိအောင်လုပ်ရမယ်မတ်ရမယ်ဟုတ်လားဒါပဲလားတော်မကလေးဦးတဲ့ မြတ်စွာဘုရားကိုရောမြတ်ကြီးကတဲ့နောက်ဆုံးမဲ့နေအပြင်ပြောလိုက်တာသုတ်တေသာတိတွေပါတိတွေတုံနှိပါဝေသုတ်တေအိတ်တော်မဲ့ကာမလကဒါဂရီတေနိုးလာတဲ့ကာမလကပါတိတေသကပြောတော်မဲ့ကာမလကတုံနှိပါဝေပြောကြည့်တဲ့ကာမလကသံသနာကာရီကောပမတ်ဝေမတ္တိယဝေမိတာတကား စိတ်ကြပြီးတော့အိမ်မောကြနေတဲ့အခါမှာလုံးဝဝိသီဆိုတဲ့အသိစိတ်မရှိလို့မလို့မရပါဘူးအဲ့တော့ဒီဆိုတော့အိတ်တော်မဲ့အခါမှာအိတ်တော်နေတဲ့အခါမှာဘာမှမသိလို့မလို့မဖြစ်ပါဒါပေမဲ့အိမ်မပြောခင်စာကြမ်းမှာဘာလို့နေရမလဲဟောတိုင်းဖြစ်တိုင်းသောယုံနာနေကိုမှတ်နေရမယ်ပြောမှပြောရောပေါ့ အဲအိပ်မပြောမထမဘူးအိပ်မပြောခင်မထနောက်တော့တယ်တော့နိုးလာတဲ့အခါအတိတ်ကလေးရည်တဲ့ငုတ်ပြောဝါတို့တက်ရှူပြီးတော့ထောင်းလာတော့အတိတ်ကလေးဖြစ်လာအဲဒီဖြစ်တဲ့ဒီကသနိုးတယ်နိုးတယ်တပင်ထားတော့မတွင်ထားတယ်အဲပြီးတော့လုံကြီးအင်ကြီးပြင်တော့ပြင်တယ်တပင်ဒီပါလေးပြင်တော့ပြင်တယ်အိယာနေရသိမ့်တော့သိမ့်တယ်အဲမျက်နှာသစ်ခွဲမျက်နှာသစ်ကိုခွက်ကိုင်းတော့ကိုင်းတယ် မျက်နှာတဲ့အိုးတော့သုံးမောကံတို့ရှိရသွားတော့ဘယ်လန်နဲ့ညာလန်နဲ့ရတော့ရတဲ့ပြည်တိချာတော့ချတယ်ဟုတ်လားရင်ခတ်တော့ခတ်တယ်ယူတော့ယူတယ်လောင်းတော့လောင်းတယ်တစ်တော့တစ်တယ်ဘုရားနေရကတော့မပေးမချင်းမှရမှာပဲကိုမနိုင်တော့မမနိုင်တော့နောက်ထားလေဟုတ်လားဤရာကြောင့်သုတ်တဲ့အိတ်တော်မဲ့ကာမလကောင်ဇာဂရိတေနူရတဲ့ကာမလကောင် ပါဠိတွေတကပြောတော့မဲ့ကမ္မ၎င်းပြောနေတော့လို့မှတ်လို့မရဘူးပြောနေတော့မှတ်လို့မရဘူးပြိဿစိတ်ဆိုတာတစ်ချိန်မှာနှစ်ခုပြိုင်ဖြေရုံထုံးတာမရှိဘူးပမာပြောရင်ဘုန်းကြီးတို့သတော်တင်များခုဓမ္မရင်မောရောက်နေတဲ့အခါကိုအိတ်တဲ့နေရာသွားရှာတွေ့ပါမလားရောက်နေတော့အဲဒီလိုပဲဓမ္မရင်မလူရောက်နေအိတ်ကနေရှာလို့မတွေ့ဘူး အခုလည်းပဲစိတ်ပါတဲ့ကဟောဒီချိန်မှာနှစ်ခုပြန်ချေရိုးထုံးတာမရှိပါဘူးတဲ့ဒါကြောင့်စကားပြောနေတုန်းမှပြောစိတ်ဖြစ်နေလို့အဲ့ဒါကိုမှတ်လို့မရပါပြောပြီးမှသာရင်ပြောပြီးပြီးထုတ်ပြီးတော့ဖြစ်ပေါ်တဲ့ယုံနာကိုဆက်လက်မှတ်ရပါမယ်ဟုတ်လားဒီကကြောင့်ဗာတိတေသနာပြောတော့မဲ့ခါမှလည်းဒီလိုမရပြောမဲ့ပြောခြင်းနဲ့ပြောခြင်းနဲ့ ဟုတ်လားပြီးမှပြောသိပြောဖို့ပြောတဲ့ဟာပဲနော်ပြောပြီးပြီဆိုတဲ့အခါကျတော့တုံနိပါဝေတိတ်တိတ်နေတဲ့အခါမှာလည်းသမဏနာကာရီပြောပြီးပြီပြောပြီးပြီဆိုပြီးတော့ဖြစ်တဲ့ပေါ်တဲ့ယုံနာကိုရှုမှတ်ရပါမယ်ဘုရားပြောတာသိအကွက်ရှိပါနော်နောက်ဆုံးမှလည်းခုလိုတလုံးချင်းတလုံးချင်းပြောနေရင်မကုန်နိုင်ပါကုန်နိုင်ပါမလားကုန်နိုင်ပါဘူးအားကြောင့် ကာယထာဝါပနပကာယောပနိယောတုပတိတောတိသကတနာနပတာနာတိတေရုတဘုဇိတုတိသွာသာယတယတာခြေတော်ရနာသုတ္တကွေရာသန္နာတေရတိရာသမ္မတိရာအဝိသင်္ဃကာယုရာတာရသောတဝါသမြေရာေအိတ်တော်မှာခံလို့တဲ့အခါကြီးခြင်းနဲ့စွန့်တဲ့အခါကပြောခြင်းတဲ့အခါပြောပြတဲ့အခါဒါလူရည်ကနာမည်တတ်နိုင်မဲ့တွင်ကုံတိုင်းမှာမရှိတော့နောက်ဆုံးပိတ်အကျဉ်းချုပ်လိုက်တာက မိမိခန္ဓာကိုယ်ဖြစ်နေသည့်အတိုင်းမှတ်ပါအဲ့ယထာယထာယနာယနာအာကာရိနာအကျဉ်းသောခြင်းရာဖြင့် ကာယောခန္ဓာကိုယ်သည်ပဏိတောတိနေကျော်ဟောတိဖြစ်၏တထတထတိနာတိနာအာကာရိနာတောတောခန္ဓာကိုယ်ဖြစ်နေတဲ့အတိုင်းနာတောခန္ဓာကိုယ်ကိုပတ္တနာတိကောက်သွားမှသွေမပိယဝေမိသာတကားဟောဒီလိုပါဠိနဲ့ရွတ်လိုက်တော့တို့လူသားတွေကအချို့ပါဠိတွေခုခံနေတယ်ဆိုပြီးနားထွေးတရားမြောင်ဘာရောက်ရောက်ဖြစ်နေတာ ဩစိတ်ကုံမောင်ကပထမဇိရာအောင်ဒီသာနေတော်မူရတဲ့ရှင်များတွေဘုန်းကြီးတို့ရှင်မဆရာကြီးတို့ဘုရားသင်ကြီးတို့ကြတော့ဒီလိုရွတ်လိုက်ရင်သူတို့ဟာဟောလိုက်တာဆိုပြီးတော့ဘုရားဟောပါဠိတော်ရာခိုင်းပါတဲ့ဟုတ်တယ်လို့အသိဉာဏ်ရှိသွားကြတယ်ဟုတ်လားဒီဒုဒကဓမ္မတွေနဲ့ဘာပဲပြောပြောသာသနာယုံကြည်မှုဆရာသမားတွေယုံကြည်မှုရာဒါဖြစ်နိုင်တယ်ကိုယ်လည်းပဲဖြစ်တတ်ပေါ်တဲ့ယုံနာကိုရှုမှတ် မုန်းပြတဲ့ကောင်းကောင်းရှင်းရခဲ့ပါဒီတော့သူရင်နေရမင်းကြီးရဲ့ရန်ကုန်မြို့ကြီးသွားတာမုန်းပြတဲ့မှာရသလားစိတ်မုန်းလို့ပါလို့ဝေပါလို့မှားပါတော့ဘောအဲ့တော့မင်းကြီးကပြန်ပြောနင်းနင်းရတယ်ငါသားမသားဘူးလေသူမသားဘူးတော့အဲ့ဒါကောင်းတယ်လို့ရှင်းရအဲမမဆိုတဲ့ယောဂီကလည်းဒါကြီးကိုမှန်ရကောင်းမှမသိဘူးဒါကြီးပတ်တာကိုအပူလို့ထင်နေတဲ့ စာနဲ့မသိကြဘူးမှန်ရမယ်မသိတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုလုံးဝနားမဝင်ပါဘူးပြိတ္တာဟုတ်မလားဒီအဲ့တော့မပြောတဲ့ပင်လုံးအသုံးချပြီအုံးတဲ့ပင်လုံးကဲအပြောပင်အုံးဘာပြစ်ကြလဲအုံးဓမ္မလေးတွေကတမျက်ချင်းလောက်အုံးလက်ကခင်းဆိုင်ဒါမှမဟုတ်ဘူးတင်နေပါလိမ့်နဲ့ထိုးရဘုံတော်ကြီးကညောင်းမှာနန်းကိုလောက်ရတယ်ရေညောင်းလောက်ရတယ်ဒါမှမဟုတ်ယာယီ တဲထောက်တိုင်လောက်ပါတယ်ဟုတ်လားဗျာအဲဒီတော့ဒီဘုံတို့မိသားပြင်မြောင်းကိုလောက်ရတယ်ပြင်မြောင်းလောက်ရတယ်ထောက်တိုင်လောက်ရတယ်နောက်ဆုံးဆင်းလိုက်ဟုတ်လားအဲနောက်တော့အုံးအပေါ်ကအုံးအတိရဲ့အပေါ်ကကိုနေကြတော့ကြိုးကြည့်ရတယ်ပြီးတော့ဒီသုံးဘုံလောက်ရတယ် ဟုတ်လားဩမောကရေခါရတဲ့ဘုံဒီတန်ကစားရတဲ့ဘုံကြီးကတောက်ရတဲ့ကဲဥဒ္ဓမင်းတို့ပါပြစ်ရတယ်မပြောတယ်မင်းလုံးရောအလက်ကထောက်ရတဲ့ဟုတ်လားပြမကကျော်ကကြည့်ရနောင်ရတဲ့အတွင်းဥတိုင်းကမုံရင်းကချက်စားရတဲ့ဟုတ်လား အဲအကွန်ရဲ့အသေးရဲ့အကွန်ကဝါကြည်ရတယ်အထက်ကမပြောသေးတဲ့ကအလားကသာရတယ်ခိုင်ပါပြကြအဲဒီလိုပဲဘုန်းကြီးတို့ရဲ့ဝိပဿနာရှင်းမှတ်တယ်ဆိုတာကလည်းပဲလောဒီကတာအိဋ္ဌိညာအဘာမပြည့်ရစီရမရှိအောင်မှတ်မှတဘူလုံးအသုံးကြပါမှာပေါ့သင်ရှိသမျှအသုံးကြပါမှာပေါ့ဆိုင်ရင်တော့ငုတ်တော်ကလေးတိုင်းနဲ့ အာဒီကရဏလည်းပဲသွားတာယတ္တာတွေကြတော့ဘာမှမမှတ်ရင်အဲ့ဒီသွားတဲ့ယတ္တကမှမှတ်လို့ရမယ်ကုသိုလ်ရင်ထိုင်လို့သူမှလို့ကုသိုလ်ရတယ်လို့သိနေတာနဲ့သွားလို့ရတော့အိတ်တော့သားလို့ဒီကျင်ကတော့မမှတ်ရအဲ့ဒီကုသိုလ်တွေဆုံးရှုံးနေမှာပေါ့ထိုင်လို့မှသူမှတ်တယ်အဲ့ဒီမှတ်နေလို့သူကုသိုလ်တင်တဲ့ယူဆရင်သွားလို့လည်းမှတ်လို့ရတာပဲရလို့မမှတ်ပဲနဲ့နေသူမှရှုံးသွားလို့လားအဲအဲ့ဒါပဲဗျာ ။ဒါကြောင့်တရားအထုတ်တဲ့တရားအထုတ်တဲ့ဆိုတာစိတ်သမျှယုတ်နာကိုအတတ်နိုင်ဆုံးမလွတ်ရအောင်အမိဖမ်းနိုင်မှာ။ဟုတ်ရဲ့လား။မောဖုံနေတဲ့ကံနဲ့ခဲချလိုက်တော့ပါဖြစ်တဲ့။ဧကြတဲ့နေရာမောရှင်းသွားတဲ့တော်လေးရဲ့မောဖုံနေတဲ့ကံနဲ့ခဲချတော့ပါဖြစ်တဲ့မြုပ်သွားတယ်လို့မပြောရင်မောမဖုံတဲ့ကံနဲ့ခဲတော့မမြုပ်ဘူးလား။ မြုပ်တာမလို့ခြင်းဘူးမြုပ်တာကိုကြည်တဲ့ဒေတာနဲ့ဘယ်နဲ့နေလို့ပြောမှာပေါ့သူကမောင်းပေါင်းနေတဲ့ကံနဲ့ဒေတာလိုက်ရင်ဒေတာတဲ့နေရာမောချက်သွားတယ်မထားပဲနဲ့ဒီတိုင်းရနေလိုက်ရင် အောင်သွားရထိုင်လည်းရောက်နဲ့ကပြောင်းကောင်းကောင်းကင်းနဲ့ပေါက်ရမယ်အမှတ်ခဲ့စမမြခင်းနဲ့ပေါင်းနေမှခဲကြတဲ့နေရာမော်မကန့်နိုင်မှာပေါ့ဒီတလုံးကစပြီးတော့ရတဲ့ရဲ့အဲဒါပဲခိုင်လုံးမှတရားမှတ်ပြီးတော့ယတ္တဣဒ္ဓသွားတာသာတလူကြီးညိုတာသဘင်ုံကောင်းကြီးကျုံမြတ်တဲ့ဝါသတိပြင်းခြင်းနဲ့တော့အဲဒါနဲ့မမှတ်တဲ့ယောဂီဟာအမှတ်နဲ့မလားများလား ကျုံးပေါ်မှာလားမြတ်ကပါအဲအရင်နဲ့တော့အဖိုးနဲ့တော့အိုးခွဲနဲ့ညာမှာမောတင်းအထုတ်တဲ့သုတိထိုင်နာတိုင်ွားရအိန္ဒိယလေးမမတ်ရအဲ့ဒီပုဂ္ဂိုလ်ကအဖိုးနဲ့တော့အိုးခွဲနဲ့ညာမှာမောဗျာဒီပြီးတော့တဲ့ဒါကြောင့်တရားအထုတ်တဲ့သုတိတော့ဘေးကကသက်ကြီးပွင့်တာအဲပွင့်တာတော့အဲ့ဒီကသက်ကမှမလားခန္ဓာနဲ့မှမလား အဲတက်တဲ့တိုင်းနဲ့ကြားနေတာဗျာပတ်လို့ရပါမလားသာတော်သမာဓိတပရိပန္နောသာတော်အတန်တိအတန်သမြာတိသမာဓိတသမာဓိပရိပန္နောပင်ယမေအတန်မနမြရှင်မမှုသမာဓိရဲ့ပင်ယဒုပရိသတ်ကိုဟာပြီးရှင်မနေတဲ့ဒုံတိုင်းသက္ကနေကြဟောလက်ဖိတ်ပြီးတော့မှတ်တရပြည့်မသွားဘူးလား ဒီနေရာကပြောပရမောပေါင်းနေပိန်နေပေါင်းနေပိန်နေတို့ရတယ်ဒုက္ခနေတာဟောဒုက္ခကြီးယူလာစိတ်တွေပါလေလိုက်ပေါင်းနေပိန်နေပေါင်းနေပိန်နေအဲဟုတ်ပေါင်းဆုံးကိုပြီးတော့ပေါင်းနေပိန်နေပြန်ရောက်လာအဲဒီစိတ်ကြီးဝင်လာရင်အဲဒီအနာမမလားခန္ဓာထဲမမလားပြောအဲနိလနဘယ်သိနေတာနိလနဘယ်သိတယ်လို့ပဲပြောပြရကြည့်ဤသားလေးရောက်သားတယ်လို့မပြောပါဘူးဟုတ်လား အဲ့ဒါလေးတွေကဘယ်သွားမှမှာတော့အဲ့တော့ဝိပဿနာသရမဟာတိမောကိုတွန်းလုံးကလေးပါဝေကုလည်းဒီကိုအင်းကပြောခြင်းနာပြောအတွင်းဣတ္တတာအရှိပရမအာယုကိုပဲမှားရသမထဒရလပြင်ပဗိဓမ္မရှိပညာအာယုကိုမှားရကြောင်းရအရှိနဲ့အနောက်တောင်းနေမြောက်သမထဒဝိပဿနာဒီတော့အချင်းပြောလိုက်ရင်သမထဆိုတာပြင်ဘက်အာယုမှားရဝိပဿနာကအတွင်းအာယုမှားရ ဝိပဿနာကသမထကကဲအခုမာတိမောဘတုံလုံးသိပါဝေကုလည်းကြီးလို့ပြောကြတာကပါလေဝိပဿနာဒါပြန်သူတော်ကမရဘူးအေးအဲ့ဒါပဲဒါကြောင့်ခန္ဓာနဲ့ဖြုတ်မရတာကအတွင်ခန္ဓာနဲ့ဖြုတ်မရတာဟောဘီရဲ့ဓမ္မရဲ့လုံမြေအင်းရဲ့ပဏ္ဏရဲ့ဟလာလက်ပဏ္ဏပဏ္ဏ ဆိုလို့ရသည်အဲ့ဒါမမရဘူးအဲ့ဒါကိုခိုင်နာချွတ်တာဝတ်တာသုံးသွဲတဲ့လက်ဖြီတာဟုတ်လားအဲ့ဒါကိုသာမရပဲအကျိုးကသမဏဝိပဿနာမကွဲဘူးသူများပြောလို့လားခါတယ်အဲသူများပြောလေတန်လေးနဲ့သာနားလေခြင်းဟန်ထောက်နေကြလောကအာသံလောကဟုတ်လားဒီပိုင်းနိုင်တော့မဟုတ်သူများပြောတာနဲ့ဆိုပြီးတော့အဲ့ဒါအဟုတ်မှပြီးတော့နေကြတာကိုယ်ပိုင်ညာမရှိဘူး အဲအဲ့တော့ဘာဖြစ်လဲဆိုတော့ခုကကလည်းဝါကြပါတယ်သက်တော်60ဝါတော်1နှုတ်ကမွေးပလက်ပြစ်နဲ့လောကမှာစီးဆောင်ခဲ့နေမှမရတော့သင်္ကန်းဝတ်သွားကြတယ်။အဲဒီကဝတ်ပြီးတော့အာအနာယရဏဓာသစ္စာအာဝိသတိကရဝဉ္ဇဏံတရဏပတ္တဝဒနာပရမောသစ္စရမဏဂတောအပရိဝတ္တဝရမဏနာဥပါယနာ ဒီလိုလေးတောင်းတလုံးမြောက်တလုံးပြောတတ်ရင်ဒကာဓမ္မများကလည်းပဲအဟုတ်တင်ပြီးတော့ဘုရားကျော်တဲ့ဘုရားကျော်ဘုရားကျော်တဲ့ဘုရားကျော်မြောက်ပြီးလိုက်တော့ဟိုလူဖနောက်ပန်စုရောဘနောက်ပန်စုတော့ဘာဖြစ်သွားလဲအဲဒီကားထောက်တာသူ့ကိုယ်သူအဟုတ်ကြီးတယ်တော့သူလဲလဟငါလဲလဟပဲဒီဝါဒီသတ္တပိကဇဏမောဆရာတော်ရေလို့တမမှုခင်တော့ဘူးဒကာဓမ္မမှာဘင်းကမြောက်ပြီးတော့ကိုယ့်ကိုယ်ကိုဟုတ်ကြီးတယ်ပြီးအောက်ခြေလို့ သာသနာစိတ်ကဝိနည်းဥပလေတော်တွေဟုတ်ပလားအဲ့ဒါကြီးအလကားဖြစ်သွားရပြောတော့သာသနာလည်းနေသေးရဲ့သူရဲ့သာသနာဥပလေဝိနည်းဥပလေလည်းပဲမလိုက်နိုင်ရင်သွားပြီးတော့ဖေကြီးရင်းနဲ့သေဘောထိုင်သေနာဖက်ဆိုတာတွေဖြစ်နေကြတယ်အဲ့ဒါသူကလည်းပြောတာသုဒ္ဓထာကိုကမ္မထာလို့ထင်နေကြတယ်တရားလို့ထင်နေကြတယ်မလေးပြောတာကဘုန်းကြီးတို့ဘလို့ဘလောက်သိကြရမလဲ ခန္ဓာ၅ပါးအဲယုတ်ကတစ်ပါးနာက၄ပါးအဲဒီယုတ်မှယုတ်17ပါးနာမနာတိမိယတာ53ပါးစိတ်စိတ်ပြီးတော့တခုရစ်တစ်လုံးရဲ့သဘောကိုပြောပြအာယနာသနမဒါ17ပါးဒိသာ၄ပါးဒိသာမောဟင်္ဂ17ပါးအဝိဇ္ဇာသင်္ခါရဝိဇ္ဇာညောသင်္ခါရသင်္ခါရယောဝိညောညောနိုင်နာကြောလာရနာသာလနာချေပါတာပါညောဝိနောသနာယောတနာတနာယောပါရဥပါရညောဘောဘောကြောသတိသံကြောသရမနာသောဝိဝါဒကရမနာသောပါယနာ ကြောင့်သင်္ခါရဖြစ်တယ်။ဒါကဖြစ်နေတာပြောတာ။ဖြစ်ရမယ်ဟာတာပြောတယ်။တကယ်ဖြစ်တာမဟုတ်ဘူး။ဘာလို့လဲဖြစ်တာမဟုတ်လဲ။မသိမှုအဝိဇ္ဇာကြောင့်သင်္ခါရမှာပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစ္စပြီးသင်္ခါရ။ဒါဖြစ်နိုင်တယ်ပြောတာ။အဲ့တော့လုံးဝအဝိဇ္ဇာကြောင့်သင်္ခါရသုံးမျိုးဖြစ်နိုင်နေတာပြောတာ။ပုံညာပြီးသင်္ခါရကုသိုလ်ဖြစ်နေတော့အပုံညာပြီးသင်္ခါရအကုသိုလ်ဘယ်လိုမှဖြစ်မရဘူးဗျ။ဟုတ်ပါလားလူတရားဟာခြေလန်းသွားနေတယ် အဲဒီတော့လမ်းနေရင်ညာကြည့်တော့ညာကြည့်တော့လမ်းနေရင်ဘာကြည့်တော့ဇုံခုံတာကလူမဟုတ်ဘူးတည်းရဲ့အဲဒါကြောင့်အဝိဇ္ဇာကြောင့်ပုံညာပြီးအပုံညာပြန်လို့ဖြစ်ပြီ။ပုံညာပြီးသင်္ခါရပြန်အပုံညာသင်္ခါရမဖြစ်ဘူး။အပုံညာသင်္ခါရပြန်အနိစ္စမသင်္ခါရမဖြစ်ဘူး။အနိစ္စမသင်္ခါရပြန်ပုံညာသင်္ခါရအပုံညာသင်္ခါရဖြစ်ဘူးကြ။ဖြစ်နိုင်တာကိုသာပြောတာ။ဒါနဲ့ဖြစ်နေတာကိုမဟုတ်ဘူးဒါကဒါနဲ့ဖြစ်နေတာကကိုယ်တဏ္ဍာရှိတရားပဲ။ ဟုတ်မလားအဲ့တော့ဝိကံယသင်္ကာရသင်္ကာရဝိညာဝိညာဏံဉာဏ်သာနာသာနာဉာဏ်ပါတာပတယောရေနာဝိညာတနာတနာယောဘလောဝရဏဘဝဝါချာကာရကံချာရမနာတော်မိဝရကံမနာတောပါယတာတဲ့တော်မရှိဘူးပြောတတ်တိုင်းနာတရားဆိုအမေရိကန်ယူရီးယားပြောကမောရီးယားလာဝဂျပန်ကိုပြင်းနေအင်္ဂလန်ပြောတာကဒီဘုန်းကြီးတဏ္ဍာငါမမရောက်ဘူး အဲ့တော့ဒီကိစ္စသူများပါးပြောနဲ့လမ်းဆုံးပြီးပြောတတ်တာလေးကိုတရားလို့ထင်နေရင်တော့ရှုပ်ပါမှာပေါ့ရွှေရွှေလို့ပြောရုံနဲ့ရွှေရငွေငွေလို့ပြောရုံနဲ့အဲ့ဝင်မရဘူးဗျအဲ့တော့ရှင်ရကြောင့်ဝင်ရကြောင့်အလုတ်ကိုလုံးမှာရှင်နဲ့ခိုက်တိုင်းရင်ရှင်ရဝင်နဲ့ခိုက်တိုင်းရင်ဟာပြီအလုတ်လုံးမှရမှာကြီးကို အဘုခေကခန္ဓာပြောတယ်လို့အုံဖမမောပြီးတော့ဒါကပြောတာကတရားလို့သိရင်တော့ကိုယ့်ရဲ့တန်ဖိုးရှိတဲ့အချိန်ကြီးအလဟဘဖြစ်သွားမှာမဟုတ်ဟုတ်ပါလားအဲပြောရတာသိပြီးသားမယ်ဟောသိပြီးသားမှာဆိုရင်သမစ္စာရဲ့ဝမယ်လို့မသိကြလားအဲဒီသိပြီးသားဆိုတဲ့လူရဲ့ရှိကိုချိုးချင်းသဗ္ဗနံကရလာ၆ပါးဟင်းဝဲမြတ်ချထားပြီးတို့လူလက်ခတ်ထားတာဝါလို့ရမရပါဘူး ဒါလည်းသူသားရင်ဝါမယ်လို့မသိလားအဲ့ဒီအသိနဲ့ဝါလို့ဖြစ်ရဘုရားကလို့ဒုံတိုင်းနာအင်ဝတိဒါနာဘောဓာယုဒသနာအနေရာသုတ်တံပြောက်တံသဗ္ဗနာခောနာသဗ္ဗိတံပြည့်တဲ့ဝါမျိုးမဝါမှာမဟုတ်လားအဲအပိနဲ့တာပြီးသားပြင်တော့ဘုရားပြိကအဲ့ဒီလိုလက်ထိတ်တာခတ်တာလေဘာမှလုံးတယ်သူပါလို့သိနေပြီးနေလေလောကီကြီးရကြတော့အပိနဲ့မပြီးဘူးအိမ်တော်သားဝေးစီးပွားရေးလုပ်တာအဲ့ဒီမှာလည်းအပိနဲ့နေလိုက်ပါလား ဒါကြတော့မနေပဲနဲ့လောကုတ္တရာကြီးအကျမ်းမှာသိပြီးရမယ်ဆိုတာလည်းပဲမဟုတ်သေးဘူးတဘာဝမကြသေးဘူးပြောရရင်လည်းတရားမဟုတ်ဘူးဟုတ်ပါလားဒီအဲ့ဒါသူကပြောရရင်တရားလို့ရှင်းနေကြတယ်ဒါသူများပြောတာနားတောင်နားတောင်ပြီးတော့နေုံနဲ့တမိုးရှိချင်းရင်ကိုယ်သားမှန်ပေါ့တိုက်တာပါရနာထောင်မှာဒီတာပါရနာထောင်မှာ ပြုံးဆိုရာနှုတ်ဆက်ပါအဲ့ဒါအိုက်တို့တို့ဟုတ်လားခင်မင်းတို့ပြုံးကြတာကိုစစ်တဲ့တိုက်တယ်လို့သွားမယူနဲ့တဲ့လားဒါကြောင့်ပြုံးဆိုရာနှုတ်ဆက်ပါကညာရတို့တို့တဲ့အခုဘေးပြောလူပြောလေးနဲ့အဲ့ဒါကနားရအောင်ပြီးတော့ဒါဟာဒိတတာသုကတာနတတာဖြစ်တာအပြည့်အဲ့ဒါလိုပြောနေရုံလေးညတာတယုတ်တကခွဲနေရုံညတာကိုယ့်ကိုယ်ဟုတ်တယ်တင်တော့သူကချုပ်ကမှာပေါ့ ဘာကြောင့်လို့ဆိုတော့တကယ်သဘာဝတရားကပြောလို့မရ။ပေါင်းတယ်ဆိုရင်ကဲဘုန်းကြီးကပေါင်းတာလေးပေါ်ပြီးတော့ပြောက်သွားတယ်။နှစ်ဆက်ကမှသူကအပေါင်းကပြီးသွားတယ်။ကဲအဲ့ဒီရခန္ဓာ၅ပါးကြီးခွဲကြည့်တာအာပေါင်းတာကယုတ်တရားပေါင်းလို့ပေါင်းတာမကောင်းတာဝေဒနာပေါင်းတယ်လို့မှတ်နေတာပညာပေါင်းပြီးအောင်ကြောင်းများတယ်လို့ပြနေတာသင်္ခါရပေါင်းတယ်လို့ပြနေတာဝိညာဉ်ဟိုက၅ပေါင်း၆ပေါင်းလောက်ပြီးသွားပြီခန္ဓာ၅ပါးပြီးသေးဘူးညာ။ ဟုတ်ကလားဒါလည်းအရှိတဘာဝကကြီးကျွဲခြင်းဆိုရဲ့သရုပ်ပြောကိုစောင့်မှာမစောင့်ဘူးလေခုနကခန္ဓာငါးပါးပြီးအောင်ဒီငါးပိုက်ကစောင့်မှာအဲအဲ့ဒါအဲ့အပြောကိုတချို့ကတရားပြင်နေကြအချို့ကဘယ်လိုလဲဆိုရင်ဒီလိုပဲတရားတွေအထုတ်ပြီးပါမှအဲ့ဒီအပြောလေးသွားနာတော့အင်းခုကရှင်းပြီတော့ဆိုတဲ့ပုံကိုယ်တွေတော့ရှိသေးတယ်ဝိလဲဝိလဲနဲ့ ဟုတ်ပါလားအဲဘုလုံးနာမခင်ဘုလုံးလို့ဒီလိုလို့ဆိုပြီးတော့နေတာအဲ့လိုကပုပ္ပင်ညိုယောဂီလို့ခေါ်တယ်။ဘာယောဟောပြောတယ်ဟုတ်ပါဟုတ်ပါ။တရားပြောတယ်ဟုတ်ပါဟုတ်ပါ။ဟုတ်ပါလား။ဒီပုပ္ပင်ညိုယောဂီတတိပြောရင်ရေဘောကြီးယောဂီဘာယောဂီ။အော်ပေါ်လာရေလေးရွယ်စီလေးရွေးနေတာအထက်တပါး။နောက်တနည်းပြောရင်ရေခဲစိန်ယောဂီဘာယောဂီ။ အသေးလေးပါလေရေခက်တက်တာနဲ့တက်လာတော့မမမတောင်းတော့လေဟုတ်တယ်လို့ဆိုတာရေခက်တက်တဲ့ကလည်းထုတ်လိုက်တော့ရောဗျအဲအခုရဲ့စကားပြောရင်ကာရာဟုပေယောဟုဘာယောဟုကာရာဟုကေဆိုတာသူများရိုက်အတိရိုက်ရလာတဲ့တန်တင်ဒီလုံးသချင်းကိုအရှင်းမရှိတဲ့မျက်နှာနဲ့အနာဆိုတာကာရာဟုအခုလည်းဘေးကတစ်သက်ကြီးဖွင့်ပြီးနားတောင်းပြီးဒါတရားရှင်နေတာအဲ့ဒါကာရာဟုကေယောဟုဟုတ်မလား ပြောရရင်ရတဲ့တရားဟုတ်ပါမလားပြောရသည်ငိန္ဒာယောရိယသုခမောရိယလာဝကျပနိဘောပြနေဟာအာသာဒီကရောပါမိကချံကတိမိကယမွေကညမပြောရပါအဲ့ဒီနိုင်ငံတွေဘုန်းကြီးတနေရာမှာမရောက်ဘူးဘူးအေးကုလပြောရတဲ့သူရတဲ့ဒါတရားလို့ထင်ပါယောဂီသာရာဥပိယောဂီရဒီအသမ ्या ပြောတာကိုအဲ့ဒါလေးနားလေးနဲ့အဟုတ်ခင်နေတာဒီနေ့ပြောရင်သံဃာဝါယောဂီသံဃာဝါဆိုတော့ပါတော့ နေကြပါနေကြပါဆိုတာဘယ်ရှိတဲ့ပဲမျက်နာမှုလို့အဲဒါလည်းကိုယ်ကသင်များအတန်လိုက်နာခံပြီးအဲ့ဒီယောဂီကဘာယောဂီဖြစ်သွားသံနဲ့အင်္ဂလိပ်လိုပြောပါနိုင်ငံခြားကပြန်လာသံပါဝါယောဂီဒါပဲဖြစ်မှာပေါ့အဲ့ဒါလည်းပတ်သက်လို့ပြောရင်အများကြီးတယ်အကျိုးကအားတဲ့ဒိဋ္ဌိခွာပြီးမှတရားအတုပါဒိဋ္ဌိခွာပြီးမှတရားအတုပါဆိုနာမပါဠိဆဲလိုက်တာဟော ဆဲရတာငါမသားလေးအရင်လုပ်ပြီးတော့မှဆဲရရတာနောက်ပါလားမဆဲရရပြီလားဆဲရမှာမဟုတ်လားအခုတော့ငါမသားလေးဒါပါလို့ဒါလို့အဲဆဲလိုက်ပြီးတော့မှဆဲရရဆဲပြီးမှဆဲရရလုပ်နေတာဒိဋ္ဌိကွာပြီးမှကမ္မဒါအဘယ်လိုလုပ်မှာတော့အဲ့တော့ဒိဋ္ဌိကွာတာဘယ်လိုမှကွာတဲ့ဆိုဖြစ်ဖြစ်ခိုက်ရှိမှာဘာဝါ မေဘူးမလားမဟုတ်ရဘူးလက်ရကြမှာဒီမှာပေါ့ဂရိယမန်းတယ်လို့သိပါမသိခင်ကြော်မတွင်းနဲ့လေဟိုးလွန်ခဲ့တဲ့9ရက်လောက်ကဘာရင်းနဲ့သားဘာမလို့တော့ပြီးခဲ့ပြီအတိတ်ကအဲ့တော့ပြီးခဲ့တဲ့အတိတ်မပြစ်ပေါ်သေးတဲ့အနာဂတ်မို့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆုံးပါယုတ်ခြင်းယုတ်တရားရှိယုတ်ခြင်းဒီမှာတန်တရားမျောနေလို့ရပါအဲ့ဘာမရှိဘုဘုဘောနဲ့ပြော ရအောင်သိမရှိတော့ဝါပေါင်းခွင့်ရတယ်ဟုတ်တယ်မလားအဲတော့ရောက်တဲ့နေရာမှာတွေ့တဲ့လူနဲ့သိအောင်ပေါင်းတယ်ဒါကြောင့်စိတ်ကယုတ်တရားရှိယုတ်တရားရှိနာမ်တရားရှိနာမ်တရားအဲ့ဒါမှသဘာဝကျမှာပဲယုတ်ဖြစ်နေတာနာမ်မျိုးနာမ်ဖြစ်နေတာယုတ်မျိုးရပါမလားသိရမှာတော့ ဒါကြောင့်ပြီးခဲ့တဲ့အတိတ်တွေမမျောနဲ့မပေါ်သေးတဲ့အနာဂတ်လည်းမစဉ်းစားနဲ့ရေခိုင်ယူမှာဘာဝါမုတ်ချတိမြင်သည်ဟောဖြစ်တဲ့စိတ်ခိုင်ရှိမှာသဘာဝသိတယ်သဘာဝကဘာသဘာဝလဲယုတ်သဘာဝနာသဘာဝသဘာဝဆိုတာပါဠိတော်သုံးတာ အဲ့ဒီတဘာဝဆိုတဲ့အနတ်ကိုခေါ်ရင်တတအတ္တနောဘာဝသဘာဝတတအတ္တနောမိမိဘာဝအဖြစ်ဒီတဘာဝမိမိရဲ့ဖြစ်ဒါယုတ်နာရဲ့အဖြစ်ကိုပြောတာမိမိရဲ့အဖြစ်ဆိုတာယုတ်ခြင်းယုတ်ရဲ့သဘောနာဖြင့်အေးအဲ့ပဲဒါကြောင့်ဒီကိုင်းမှာဘာဝဩဇာတိမြင်သည်ဒီအချိန်ကကာယကကာယေတကာယေကတကဲ့ သင်မိုးကြီးကြည့်အောင်သင်ရဒီတလီကြည့်နည်းနည်းနဲ့ဘဏအလီရရအဲသင်မိုးကြီးမကြည့်ပဲပဋ္ဌာန်းပါဠိတော့တက်ပါလို့ရပါအနိမမရပဲနဲ့ကဏ္ဍတွက်လို့ရပါဒါပဲဒါကြောင့်ဖြစ်တိုင်းဆိုတဲ့ယုတ်ကံဘာဝတိမှာသို့သဘောတိမှာတရားဝိယမြင်နိုင်သည်ဟောသဘောကယုတ်သဘောနာမ်သဘော ပြည့်ဝစွာအခြေခံသိပြီးမှဥရိယကအဖြစ်ဝေယကအပြည့်အပြည့်ရကအထူးတရားဒီကကယုံနာကအကြောင်းတရားဘုန်းကြီးတို့ဘုရားဝါဒကကျိုးကြောင်းဆက်ဝါဒအကြောင်းရှိမှအကျိုးပေါ်တယ်ဟုတ်မလားအကြောင်းမှမရှိဘဲနဲ့အကျိုးပေါ်ပါမလားဒီအဲ့ဒါပဲဗျာဒါကြောင့်ပရမယုံနာနေလို့တော့အကြောင်းသဘာဝကိုရှုရမယ်ပြီးတော့မှဖြစ်ပြဆိုတဲ့အကျိုးကဥပါဒ်သိရမယ် ကျိုးရှိရမလားကြောင်းရှိရမလားအဲအဲ့ဒါပဲအခုကကျိုးကအတင်ကောင်းကြီးမကြည့်ပဲနဲ့ပထမပါဠိတော့တက်ပါအနိမယပဲနဲ့ကဏ္ဍအတွက်ဘယ်ရမှာဟုတ်ဟုတ်ပါလားအေးအဲ့ဒါပဲဒါကြောင့်နဲ့ဖိကိုက်သမာသဘာဝမုတ်ချတဲ့နေဒီသဘောသိမှဥဒယဝေယမြင်နိုင်ပြီးသို့ဖြစ်ပြမြင်မှသိပါလား နိဗ္ဗာန်ကဟောကြားရနိုင်သည်အဘရမယုဏဆိုတဲ့အကြောင်းသဘာဝသိအောင်ပြီးတော့မှဖြစ်တယ်ဆိုတဲ့အကျိုးကိုသိအောင်အဲဒီဖြစ်တယ်ဆိုတဲ့အကျိုးဒီမှာသိပါမရမယ်ဟုတ်မလားဘုရားကမနေမနဲ့လည်းအနေထားရောက်ပါလည်းအမှောင်မနဲ့တက်တာအဲအဲ့ဒါပဲဒါကြောင့်ဆိုဖြစ်ပြဉာဏ်ဉာဏ်ဘုရားနဲ့နာ အကျိုးဆိုတဲ့စိတ်ထဲကိုသိရင်အကြောင်းယုံနာအကြောင်းယုံခြင်းယုတ်ကိုယူနာခြင်းရင်ဟုတ်ဖြစ်ဖြစ်မြင်ရမြင်ရမြင်နာကံဖြစ်ဖြစ်တွေ့ရမည်သိရတာပဲ။ဒါမျိုးတော့ပြီနောက်တစ်ချက်ကဘုန်းကြီးတို့သစ်တုံးကြီးတို့လွှမ်းတဲ့အတိုင်းအဲ့တော့သစ်တုံးကြီးကိုလွှမ်းတဲ့အတိုင်းတရားမှာပဲလို့မသိလား။သစ်တုံးမောသွားကြည့်ပြင်ထားတာပြရတယ် ဘလနေလို့လဲတနေ့နေလို့လဲတနေ့နေလို့လဲသိတော့ဒီလားပဲဒီတုံးကြီးလွားနဲ့တိုင်းတော့ပြမယ်လို့ဒီလားပဲအဲ့ဒီအသိနဲ့နေရင်တော့တနေ့တနေ့နေတော့လဲပြရဘာလို့မှပြမယ်ဟောပြမှတိုင်းမှပြမယ်တတ်တဲ့အခါလေအာတခါရောရဲရဲပြော့ကြဲကြဲနဲ့ရှင်ရှင်ရှင် ပြင်းပြင်းရတိုင်းလည်းပြတ်ပါမြင်လားလားမာသိကျွတ်သားရင်ထားတော့ပြီးတော့ပြီးတော့ပြီးတော့နဲ့တိုင်းတော့ဘာဖြစ်တော့ပြတ်တဲ့အခါရှင်သေးလောအကျွတ်သားပြတ်တာလားသိတုံးစီမရောက်တဲ့လောအကျွတ်သားပြတ်တာနောက်တော့ပြတ်တဲ့အခါရှင်သေးလောအကျွတ်သားပြတ်တာလားသိတုံးရဟိုကလွတ်နေတဲ့လောအကျွတ်သားပြတ်တာလားရှင်ခိုင်ဒီမှာ ပဲဗျာစိတ်တော့စိတ်ကလည်းကိုရှင်းမှမှသာလေအာသွားတယ်စိတ်တော့နဲ့ပြီးတော့လွှမ်းမုံကြလွှမ်းမုံကြတာကဒိဋ္ဌိကွာတာနဲ့ဒုပါရီရှိတယ်တဲ့ဟောစိတ်တော့နဲ့သွားဆွဲနဲ့ရှိတယ်ဖြစ်မှသွားမုံကကြတယ်ညုံပြီးတယ်သွားဆွဲတာမကြဘူးစိတ်တော့ဒီမရောက်သေးတဲ့သွားဆွဲတာကြဘူးဗျာအဲ့တော့ရှင်းမှတဲ့အခါမှာဒိဋ္ဌိကဝါမယ် ရှင်မမဒီထိုက်တာကြည်ကန်ကြည်ကန်နဲ့အားလိုက်ခုနဲ့သွားလည်းမခိုင်းလည်းမရလည်းမအိမ်လည်းမစားလည်းမပေါက်လည်းမပေါက်လည်းမယူလည်းမပေါ့ဗျာအဲ့တော့ဖြစ်တဲ့ယုံနာလို့မအားမမကိုက်မကိုက်မှာဒိဋ္ဌိကဝါမယ်မို့လားဒီဒါပဲလွှမ်းရင်ရှိသွားလို့ပြီးတော့ဘေးအမလီစခုပ်တင်ပြီးတက်ပါစီတက်ပါစီတောင်းလာကြလို့လေအဲဒါပဲသူကသူရှင်ရဲ့သိမယ်ရှင်ရဲ့မဖြစ်တော့ရှင်ပါပဲဗျာ အဲအဲ့လိုဓမ္မများတော့နောက်ဆုံးကြက်ခံပြီးတော့ငါလူကြီးပြတ်တော့မယ်လားလွှာလဲကြအောင်လို့လို့လဲပြလို့သေးလားအဲဒီတန်ဆဲလွှာနဲ့ပဲဖတ်လိုက်ဓက်ခနဲ့ပြတ်သွားတာနောက်ဆုံးပြတ်သွားတဲ့ဆက်ကမဲ့နဲ့ဒူပါတယ်နောက်ဆုံးပြတ်သွားတဲ့ဆက်ကမပြောမချင်းကြိုက်နေတာကမိပသနာနဲ့ဒူပါတယ်မိပေါ်ရပေါ်ရပသနာရှုတာမိပသနာ ရုပ်တရားဖြစ်ပေါ်ရင်နာမ်တရားဖြစ်ပေါ်ရင်အဲ့ဒါပဲအဲ့ဒါသမာဓိတရားပါအဲကြောင့်ခိုင်လို့လည်းမရက်လည်းမအိတ်လည်းမသွားလည်းမသားလည်းမတောက်လည်းမဆိုတဲ့ပုဂ္ဂိုလ်သမာဓိမရှိဘူးလားဓမ္မသမာဓိဒိဋ္ဌဓမ္မေဩတာတိဒီနေတယ်အဲတော့ငါဖြူမြမနေကြတော့ဘယ်ကသွားဘယ်လံဘယ်လံမှာဘယ်အိမ်ဘယ်အိမ်မှာဘသူရှိအနေပြလို့ဒီဘာလို့ဒီဘယ်နည်းဆုံးတာကသွားမှတော့ကြောင်းလာပြီဘုန်းကြီးကမရဘူး မရဘူးလားရှင်များဗာလိပ္ပရဲ့ဘယ်ကဘာငွေသိမ့်သူပါမယ်သူသူတို့လာမပက်ဘယ်သွားမှာကဲသိမှမသိပဲဒါကြောင့်နဲ့ဘာလဲခေါင်းကဘယ်သွားဘယ်လာဘယ်လာမှာဘယ်အင်ဘယ်လာမလို့ရှိအနေကြာတော့ဒီဘာလဲခေါင်းကသမာဓိဉာဏ်နဲ့သူ့ကယုံနာပုံမှန်အနေကြာတော့သမာဓိဉာဏ်တော့အဲ့ဒီယောဂီမှာဤကယုတ်ဤကနာမသိလား ဒီဟာအကြောင်းကကျုပ်မသိလားဒီလိုလို့ဟောင်းတယ်ဟောင်းတော့ဟောင်းတယ်လို့မှတ်တယ်ဟောင်းတယ်လို့မှတ်တော့ဟောင်းတယ်လို့သိတယ်ဒီတော့တော့ပိန်တယ်ပိန်တော့ပိန်တယ်လို့မှတ်တယ်ပိန်တယ်လို့မှတ်တော့ပိန်တယ်လို့သိတယ်ဒါနဲ့ရှုရများတော့ရှုပါလို့ဩရှိတာကြောင့်နောက်ကကျူးရှိတာကြောင့်နောက်က အကျိုးလို့မသိရဘူးလားသိပါဘူးအဲ့ဒါပဲဗျအဲ့ဒါဟာတမာဒိဋ္ဌိလို့လည်းခေါ်တယ်ပညာလို့လည်းခေါ်ပါတယ်ဟုတ်လား တော်ရင်လည်းကြောက်တာမမြဲလို့နေတာဘောရင်ပြောက်ခြင်းနဲ့နေတဲ့နေလို့ကျင်းတဲ့ဒုက္ခမဘဝနဲ့မြောက်ပါနဲ့လို့တောင်းတာလို့မရလို့အနတ္တကောင်းတာတွေပေါ်လာတာကဖြစ်ကြောက်သွားတာကပြေပိန်တာတွေပေါ်လာတာကဖြစ်ကြောက်သွားတာကပြေဒါကြောင့်အပေါင်းဖြစ်အပိန်ရမှဖြစ်ဒါလို့မဟုတ်အပေါင်းမှလည်းဖြစ်ဖြစ်ပါရင်ပိန်မှလည်းဖြစ်ဖြစ်ပါရင်ဒါဘုန်းကြီးကအကျဉ်းသားပြောတာသူရဲ့ဖြစ်တဲ့ကဖြုတ်ကနေတီးလိုက်တဲ့လက်ပြတဲ့အတွက်မှာ ရုပ်ရှင်9000ကိုနာပြတော့ဂရေတသိန်းတော့ထုတ်ထားတာဒီပဲအဲ့ဒါကသာပြောပြောနေတာခဏလေးကျတော့ပေါင်းလာပြီခဏရစစ်တာသေးလိုက်တယ်ပြက်မသေးလားခဏရစစ်တာသေးလိုက်တယ်ပြက်မသေးလားဒီတကယ်တကယ်စိတ်စိတ်လေးမှသိတာမဟုတ်လားအဲ့ဒါဆွဲချံသိတာကပညာပညာသိတာကပညာအဲ့ဒီတော့ခုနကတော့ဂျောလာသူကမာဟိတော်ဟိပြောနေဟောမောင်ဦးမောင် တော်မြတ်ခင်ဤတတိရောကတိတိုက်ပြုကြတဲ့ကုသိုလ်ကသီလသိက္ခာဓမ္မေဩဇာမာရိသိက္ခာဓမ္မေဩဇာပညာသိက္ခာဓမ္မေဩဇာယောဂီတရားတော်ကြီးတရားတော်လုံးမှာအချိန်နဲ့အမြတ်ဓမ္မဓမ္မနဲ့သီလပါတယ်သမာဓိပါတယ်ပညာပါတယ်အထက်ကိုဘုရားပြတ်တာသီလကဒေါသဟုပယ်နေတယ်သမာဓိကလောဘဟုပယ်နေတယ်ပညာက မောဟကိုပယ်နေတယ်။ဗာမိတို့သိကြသည်တိတိတလုံးနဲ့တော့ဒါပေမဲ့သူ့ရဲ့ဓာတ်တိစွန့်ရည်နဲ့အိပတ္တနာသီတာချောင်းဆိုတာတလုံးနဲ့အတိအကျမှာပါတဲ့ဓာတ်တိကပယ်ပြက်ပြီတလုံးပေါင်းနဲ့ပင်နဲ့ဆိုတဲ့ဓမ္မအလင်းမှာသုတ္တတိတိလမာနိဉာဏ်ကလောဘဒေါသမောဟကိုပယ်သပင်နေတယ်။ဘုန်းကသေတုံကြီးလွှမ်းနေပြီတဲ့ဖြစ်မှလွှမ်းမှုပြတယ်လို့ဖြစ်တဲ့ဘုမမပါရင်တိလသမာဓိပညာဖြစ်မယ်။ အဲ့တော့ဒီဟောစာကြည့်တဲ့နေရာမှာစိုက်ပြိုးရမရဘူးလားအဲဘုန်းကြီးတို့သိထားတဲ့နာမည်ကလူရဲတော့လည်းမမွဲပါနော်အခုညီကောင်းဘုန်းကြီးတို့ရှားပြနေတာဘယ်နဲ့တာမြေဩဇာမိဒုတ်တာပြောဇာသာပြာတာမြေဩဇာဒီဩဇာရှိတဲ့နေရာမှာဘုံဘုံမြေဩဇာတွေကျဲချပြီးတော့စိုက်ပြိုးကြသလို အဝလတိလသိက္ခာဓမ္မယောတာသမာဓိသိက္ခာဓမ္မယောတာပညာသိက္ခာဓမ္မယောတာကဲအဲဒါကြီးကိုမောင်းတို့ကမြခင်တို့လူနေရတဲ့ကလေးနေတော့အလူမျိုးစိတ်ဟာဒီဩဇာ၃မျိုးရှိရစံကြွရရလို့မကောင်းဘူးလားကောင်းအလူရတော့လေအနေဝိမောတော်များခင်တို့ကုံနာရရလားတက္ကိနာဝိပင်္ဂသုတ်တာရပြောရင် အဲတရိစ္ဆာန်၎င်းကြောင့်ဒီဘဝတရားဆိုပြီးတော့ပြောလိုက်ရင်ဟောတရဏဂုံသုံးပါးဒီလိုကျွေးရင်ဘဝပေါင်းမကြီးမတွက်နိုင်အောင်အဲဒီကနာဝမိလဒီလိုကျွေးရင်ဘဝပေါင်းမကြီးမတွက်နိုင်အောင်အဲဒီက၈ပါးအဲဒီက၁၀ပါးအဲဒီကတရားကိုပါအဲဒီကနေက29တော့တိလများလေသိမွေးလူတိုင်းရတဲ့ပုံပေါ်မှာကျူးမများဘူး။ဒီဩဇာကောင်းနေတာကိုဗျ။အေးအဲ့ဒါနဲ့ပတ်သက်လို့တစ်ချိန်ကဘုန်းကြီးတို့အနာတပိန်တစ်ပိန်ကြီး အနာရမိမသိကြီးဟာတဲ့ဒီနေရာဝယ်တာကသက္ကိကရီတောက်သောတာကတောက်တော်ကြီးဤသက်ချတာက54အဲဒီ54လေးကိုလူပြီးတဲ့အခါကျတော့ဒကာကြီးကသဘောကောင်းပြီးပါ150သိန်းတရားအားတော့ပေးလိုက်တော့ပြန်မတောင်းမတောင်းတော့သဘောကောင်းလို့ရပြန်မပေးတော့သူကများအဲသဝက်သမီးပုံရင်နဲ့ပဲသူနေရအဲ့ဒါဘာမလို့လဲပေးလို့ကမ်းလို့လုပ်လို့လားဆိုတော့မဟုတ်ပါဘူး သဘောပေါက်တနည်းအခိုက်အတန့်သင်္ခါရသဘောတရားရဲ့ပေါင်းမှုပြောင်းမှုဖြစ်မှုပြတ်မှုပဲဟုတ်လားဖြစ်တဲ့ကဖြစ်မဲ့ပြက်တဲ့ကပြက်ပါဘုန်းကြီးတို့လုပ်နေကြတဲ့စိတ်ဓာတ်ဆိုတာမျက်ခါပြန်တယ်အဲနေနေတသမတ်နဲ့ပြန်လာရင်နည်းပါဟုတ်တယ်မလားအဲ့တော့ကိုယ့်ရဲ့အလုပ်ပြုတော့စိတ်အားလျော့သွားဖြစ်တာအဲနောက်ကျတော့လေးလူမြောက်စောင့်နေတဲ့မုတ်ဒါရင်လေးလူမြောက်မုတ်မှာစောင့်နေတဲ့နတ်ကမိတ်ကလေး ဘယ်ဟာမူကြီးတန်ခါကြွလာတာမကျေနပ်နာသမီးတည်းကြီးကိုသံဃာပေပြုဖို့ကတော့နေမလားကြည့်အဲ့တော့နာသမီးတည်းကြီးအောင်မဲ့အရေးကြီးလေဒီဘောတာငါအိမ်နဲ့ကပ်နေတဲ့လူကငါကုသိုလ်များငါတော့ဖြစ်ဖန်ညှထုတ်လိုက်အဲ့ဒီမှာတော့အဲ့ဒီတိုင်းနေကြပြီးတော့တရားကံတော့တရားကမင်းဒီလိုကောင်းကြီးကိုပြင်မာတာကိုကသွားမင်းအဲ့ဒီနာသမီးတည်းရဲ့သင်္ဟင်းကသင်္ဟင်းတိုင်းအနေအချင်း မင်းကပန်းချင်းပန်းလဲပြီးတော့နာဂိတတိကြီးကြီးကယူသွားတဲ့စိန်ကြီးတွေတောင်းပြီးတော့မင်းရဲ့ငါတကူနဲ့မရရအောင်ယူခဲ့ကွာဗမောရိညာရဲ့မှာနင်းနေနေတဲ့ပိုင်ရှင်မဲ့ပစ္စည်းတွေကွာအဲ့ဒါတွေပေါင်းလိုက်54ကြီးရှိတယ်တဲ့ဒါတွေနဲ့အရာကိုပြီးတော့တော့ဝဲအဖြစ်နဲ့အနာဂိကိုတောင်းပါမှာဟုတ်ပါလားဒီအဲ့လိုဆိုပြီးတကလားနာဂိကိုသွားတောင်းပါတော့အော်သူကူတော်ကောင်းတယ်ကိုယ့်ပြစ်ကိုသိတယ်ဆိုပြီးဘုရားထံကို ဆိုင်မှာမြတ်စွာဘုရားကပါပေါ်ပိပတ္တိပတ္တနာမြာဟောပါပနာပိစတိယရဟတံပိစတိပါပန္နာပါပရုံပပန္နိပတ္တိဓမ္မကောင်းတာပဲ။ဘာရောပိပတ္တိပါပယဝပန္န